မူတရာတရားရှိရင်အဲ့ဒီစိတ်ဟာကြည်လင်တော့တာပဲတဲ့။ဘာနဲ့တူတယ်လဲဆိုတော့အင်မတန်ကြည်တဲ့ရေကိုအင်မတန်အသွေးကောင်းအရည်ကောင်းယတိကောင်းနဲ့ပရမညာရေထဲထည့်ထားလိုက်လို့ရှိရင်တဲ့အဲ့ဒီရေဟာဘိုးပြီးကြီးနေတယ်လို့ပဲ။စိတ်ဟာလည်းပဲဒီတတ်တဲ့တတ်တာယုံကြည်မှုနဲ့တွေ့လိုက်တဲ့အခါကျတော့တဲ့ကြီးလာတယ်။အဲ့ဒီကြီးလာမှနေပြီးတော့ဒါနပြုတင်လာတယ်ဟုတ်ကဲ့လား။ ဒီလာဆောက်တည်ခြင်းပါတယ်ပြီးတော့ဘာဝနာတရားပေါ်များအထောက်ခြင်းပါတယ်တရားနာခြင်းပါတယ်မကြည့်သေးဘူးဆိုအထောက်ခြင်းလည်းမကြည့်သေးဘူးမရှိသေးဘူးဆိုသူမကြည့်သေးလို့ပဲမကြည့်သေးဘူးဆိုတာမယုံသေးလို့ပေါ့ကြည့်ရင်ယုံလို့ပဲဟုတ်တယ်မဟုတ်လားမကြည့်သေးတာမယုံလို့ပဲအဲ့ဒီအခိုက်အတန့်မှသူကမယုံယုံကြည်လိုက်အားနေနေတယ်အတရားမနာသေးဘူးဆိုသူကမကြည့်သေးဘူးဘာကြောင့်လဲမယုံလို့ တရားမဟုတ်တဲ့ဥစ္စာတွေမကြည့်ရဘူးမယုံလို့တရားဟုတ်တဲ့ဥစ္စာတွေမကြည့်ရဘူးမယုံလို့ဟုတ်ကလားအဲဒါတော့မကြည့်တဲ့ဥစ္စာတွေရှိရင်မကြည့်ရဘူးဘာကြောင့်လဲမယုံလို့ဒီကနေ့အာယုံကဆိုင်ဆိုင်နေတဲ့နိုင်မနောကဒါနပြုတဲ့နေဆုံးကြတာတရားရည်ချင်းဆိုင်လို့ကဒါနပြုတယ်ကြည့်လားမကြည့်လားကြည့်တာတော့ကြည့်လို့ကိုကြည့်တယ်ကြည့်လို့လည်းကြည့်တယ်မဟုတ်လား ယုံကြည်တဲ့အတွက်လည်းပဲဒါနကောင်းမှုပြုတယ်ဒါနကောင်းမှုပြုတဲ့အတွက်လည်းစိတ်ကဆိုးပြီးတော့ယုံကြည်တယ်တဲ့ဒီလိုနဲ့ဒီလိုတယ်အဲ့ဒါဒါဟာဒါနဒီကဘာဝနာတောင်းရပါလို့ဆိုရင်ဒီဒါနဟာအခြေခံသဘောနဲ့ရှိနေတာသူ့ထက်တရင်ဒီလားသူ့ထက်တရင်ဘာဝနာအဲ့ဒီအခြေခံသဘောဖြစ်တဲ့ဒါနတောင်းမှယုံကြည်မှုမရှိရင်ပြုလို့မရဘူး ဟုတ်ကလားယုံကြည်မှုရှိမှပြုလို့ရတယ်ပြုရင်တော့လည်းပဲအကျိုးကအမှန်တရားများတယ်မြတ်စွာဘုရားကသုမနာဆိုတဲ့မင်းသမီးကိုမြတ်စွာဘုရားတဲ့သုမနာမင်းသမီးကမင်းသမီးလေးကငယ်ငယ်တော့ပဲငယ်ငယ်တစ်သက်မှရှိတယ်တော့သူတို့အတူပါဝပါတဲ့ဖြစ်တဲ့ကလေးတွေကအဲ့ဒီကလေးတွေကမင်းမရဲ့သမီးသူကတော့ဘယ်လိုရဲ့သမီး ဘုရားလောင်းဘဝကြောင်းပြောနိုင်ရတယ်လူဝင်သားတော့ဒါကလေးတွေကပထမမှနေတော့မယ်အစမဆလာတဲ့လူရောနေကြတော့ဆင်းလာတယ်ဘယ်မှာနေရလဲတဲ့ अनेक कारणों का जैसे कारण है बना आयु ना अधिगमादि होने ना अधिगमादि सुखनाधिगमादि यातनाधिगमादि आधिपते ना अधिगमादि मारु ताना भी हुआ ताना लगी हुई हो रही जन आगे रहता नहीं के भागों की वजह यहाँ के भागों की वजह လူပါရလူပြပါတော့ပြုတယ်သီလဘာသာရဲ့အပြည့်အဝကြောင့်ပြုတယ်တရားဘာသာအထုပါကြောင့်ပြုတယ်ဒါပေမဲ့ဘာမှပြုတယ်ဆိုတော့ဘာမှမပြုတယ်လို့သာပါတယ်ပါလဲဆိုတော့အသက်ရှင်ရဲ့အပယ်ပါပါတယ်အာယုနာအသိတတ်ပါလိမ့်ယနေ့မှာတက်တဲ့အာပယ်ဘာမှပြုတယ်ဆိုတာဘာမှမပြုတယ်ဆိုတာသာပါတယ်ဖြစ်တယ်မှာအသိတတ်ပါလိမ့် ချမ်းသာပါလေဘာမှမကြည့်တဲ့လူကဘာမှကြည့်တဲ့လူကဘာမှပဲတဲ့ဘာမှကြည့်တဲ့လူကကိုချမ်းသာတာပဲရပါအချိုးရအချိုးရအားဖြင့်ဘာမှကြည့်တဲ့လူကဘာမှမကြည့်တဲ့လူကသာတာပဲဘာမှမကြည့်တဲ့လူကအချိုးရနဲ့အကြည့်တဲ့လူကအချိုးရများတယ်အာဘိတဘေယအဒီမုတ်ကျတဲ့အသေးရခြင်း အကြည့်လို့ဘာသာတော့လည်းလည်းဘာမှကြည့်ရတယ်ကအာနာပဲတဲ့ဘာမှမကြည့်ရဘူးကညံ့တယ်ဘာမှမကြည့်ရဘူးကတရားနာအကျိုးမလဲပါဘူးဥစ္စာကမလဲပါဘူးဆိုရတာမရှိဘူးဘာမှကြည့်ရဘူးကတရားနဲ့ဒုက္ခလိုက်ပါလဲဒုက္ခရဲ့ဒီဒုက္ခရရတာကမှတရားအကျိုးမျိုးဖြစ်တယ်ဥစ္စာကတော့ဖြစ်တယ်အကျိုးရတယ်အဲ့ဒီအရာငါးမျိုးနဲ့ဘာမှမကြည့်ရဘူးဆိုဘာမှကြည့်ရဘူးကဘာလဲသူကနာငါ့ကြောင့်ကြားဟောလိုက်တယ်မှာ လို့လာတာဘယ်လိုမှလုပ်တတ်တယ်မလို့ဘူး။မဟုတ်ဘူးအဲ့ဒါလက်ပြေအဲ့လက်ပြေလည်းအဲ့ဒီငါတို့ပါတာလေ။ဒါကြောင့်ရဟန်းပြေရတယ်ရဟန်းပြေနဲ့ပါတာလေ။ဒါကြောင့်ဘာသာပြားသူတို့အချင်းနဲ့မပါတဲ့အချိန်လေးပြီးလာအဲ့တခုပဲပြီးတယ်ရဟန်းမှာဖြစ်သွားတယ်အဲ့ဒါအရာတ္တညာအရာတ္တညာအလိုနဲ့ဉာဏ်အလိုနဲ့ဘုရားဘုရားပါတယ်လို့တော့မရှိဘူး။ ဘာဝနာညာလည်းတော့ဘာဝနာညာလည်းတော့ဘယ်လိုလဲသူသာလည်းတော့မရှိဘူးတဲ့ဆိုတော့အရဟတမေနာအရဟတမေနာရပြီးလို့ယဟမဖြစ်တဲ့အခါကျတော့ဒါလေးပါပဲတချို့ဟာယဟမကဖြစ်တာဆောက်ခါရမရလို့ပြောဆောက်ရမယ်လို့မရှိလို့အဲ့ဒါသူကခံရဆွမ်းတာရှိတယ်ဟုတ်တယ်မလားအဲ့ဒါသူလိုလားမလိုလားသူလိုရတာဖြစ်တာလား ဆိုတော့သမာဓိတာဆိုတော့ယောဟန်အဲ့ဒီဟာအယမမကကျွန်တော်ပြောတဲ့ဆက်နယ်ကိုမနာလို့ဖြစ်တယ်လို့ကျွန်တော်ပြောတဲ့ဆက်နယ်ကိုပေါင်းဖြစ်တယ်လို့မလို့ရအောင်ပေါင်းဖြစ်တယ်အဲ့ဒါမလို့ဘာသာဘဝကြောင့်မလို့အောင်မလို့အောင်ကနေကြတာအဲ့ဒီအခုတော့ပါအပြင်းကြောင့်ဒီကောင်းကြတဲ့အခါကျတော့အဲ့ဒီဘာသာပဲကြာမှာသွားဖြစ်တယ်ဒီပဋိပဒါနဲ့လည်းအဲ့ဒီသမာဓိကနားမရဘူး ဒီတော့ဘာသာရေးဒုက္ခရဲ့ဒီမှာရတဲ့ပုံစံမျိုးဘာသာဖြစ်တာရောဒီကမှာပြောတာဘာသာဘာလို့ရဲ့အယုတ်မှာပါဘူးအဲ့ဒီကောတာကိုရွာတော့ပြောလိုက်တယ်အဲ့ဒီဝကောနာပြည့်စုံတဲ့တက္ကငါးလားနောက်တော့ပြောလိုက်တယ်အဲ့ဒီကောနာပြည့်စုံတဲ့တက္ကမရဘူးလို့ပြောတယ်ဒီလိုတော့ပြောလိုက်တာနောက်ဆုံးကြတော့အဲ့ဒီကောနာဘုဒ္ဓမြတ်ပြောတာအဲ့ဟိုကဒီမှာရတဲ့သူမရအမှန်တရားအဘုဒ္ဓဆံရတော့ စိတ်တော်ကြီးမားလိုက်ပါအဲ့တော့ကောင်းရတာဒီလိုလည်းကအဘိဓိကပြည့်တဲ့တရားတော့ဟုတ်ဘူးလို့ပြောကြတဲ့အဲဒီကငါရရတယ်ဘုရားကလည်းနဲ့စားပါဆန္ဒတဲ့နေရာမှာဟောဒီကလေးပြိပါနေလို့ရတာဒီလိုဖြစ်တာလဲဆိုမိုးလည်းမရဒီကလေးဖြစ်တယ်အဲ့တော့ဘယ်မှာမှမဟုတ်ဆိုဒီကနေ့ဒီတော့ဘာသာတရားကိုစောင့်ကြည့်ပြီးတော့ဆရာရဲ့ဘွဲ့ဝင်နေလို့ဒါတောင်းတာလည်းတောင်းတာလည်းမရ။ဒါမှမဟုတ်နောက်တော့ တရားနဲ့ဘာသာတရားကိုပြောကြတော့မှဘယ်လိုလဲပတ်ကလေးပတ်ပြီးတော့ငါလည်းမတတ်ပါဘူးလောကနဲ့လည်းမအားရရတဲ့ဆံရတဲ့ဒီလိုမျိုးကလေးလည်းပတ်ပတ်ပြီးတော့ပြပါဘယ်လိုလဲဒီတိုင်းနဲ့ကြောက်တော့ပါရရတဲ့ခါလဲမရတဲ့ခါလဲရှိမရတဲ့ခါရနောက်တော့ဇာနာနဲ့တွေ့လို့ဇာနာကကနာတော့အဲ့ဒီလိုပဲသေဝကလာလို့ဆိုတော့ဘောပါမေတရားဆိုတာဒါနဲ့ပဲတည်းကိုကြောက်ဖို့ဆိုလို့ဆိုအဲ့ဒီကနေပြီးတော့

ဘုရားနာရီဘုရားဖြစ်ဖြစ်ဒီဒီဟာကနောက်ဆုံးဘုရားနောက်ဆုံးဒီဘဝမှာမှဒီဘဝမှာတာမဖြစ်ဘူး။အဲဒီမှာသာသရက်ကြတာဆန္ဒဥပဒရာကဘာလဲလဲဆိုတာအဲဒီဘုရားသူတော်ကပြောတဲ့ဖန်တောင်မှပဲသူ့တရားနဲ့ရောက်တယ်သူ့တရားကဖန်တာမရှိဘူး။အဲဒီပြောတာလား။ဘုရားတကယ်ပြောတဲ့ဖန်တောင်မှလက်ပြတော့ဘယ်တော့မှဆောင်းရတယ်ဒီအဲ့ဒါကြောင့် တရားမှာဆောင်းအားလို့ပြီးတော့ဘာသာပိုင်းနဲ့ဘာသာနဲ့မှာစေတရိပုတ္တရာကဆောင်းခါပြီးတော့သူ့တိတ်ကိုစေတရိပုတ္တရာကကိုယ်တိုင်ကိုယ်လုံးကိုယ်နဲ့တိုင်းပြီးတော့ဟောပေးတယ်ဒီဟောမှာအဲ့ဒီတော့ဘာကြောင့်လဲနောက်ဆုံးဆက်သက်ကသူ့ကိုယ်ကဝအောင်သာပါရတယ်ကိုအခုလည်းအမှတ်တမဲ့နေလို့အမှတ်တမဲ့မနေလို့တက်ပတ်ရှိမဲ့လို့နေအဲ့ဒီမှာရှိရတယ်အခုတော့ဒီလိုဒါကမနေ့ကသွားနေတာ ကြည့်ရဲ့ဒါတော့ငါကဘယ်တရားနဲ့လဲဘုရားကဖြစ်သွားတဲ့အခါကျတော့သတာရီဘူးလားဒါလည်းဒါမှဖြစ်ပြီးတော့ဒါမှမဖြစ်ဘူးလေဒါလည်းအဲ့ဒါတော့ဖြစ်နိုင်တာဒါမှဖြစ်နိုင်တာဒီလောက်ကနေမှဘာနာတရားပေါ်ညာအားထုတ်နိုင်တာဘုရားကပါလဲဆိုတော့သတ်တာယုံကြည်မှုလေဟုတ်လားအဲ့ဒီယုံကြည်လိုက်ကြအောင်ကယောဂဗန္ဓမတိကာရကုလပြောင်းပြောင်းအောင်လုပ်ရတာ ဒီတော့စိတ်ကြည်ပြပါတဲ့တဲ့ဒီမှာစိတ်ချမ်းသာတဲ့ဒီကုသိုလ်တွေကယုံကြည်လိုက်တာဟုတ်တယ်လားအဲဒီဒီအာမရာဇံတရားဇံမငါဇံတိအာမေနာရရောနာကြရရောအာဖေရရောအဲ့ဒါသိရတယ်သိရတယ်ဆိုတဲ့အခါကျတော့ယုံကြည်လိုက်သလားအဲဒီဒီလိုကြလာနေတဲ့ဒါမှလည်းဒီလိုသိရတယ်အာဒီရဘာနာရဘာနာရဒီလိုဆိုလို့ရှိရင်နေရာမှာရေဘူးလဲပါခဏလဲပါပြီတော့ဟုတ်လားအာဒီရ ยืนรู้แหละขนาตหาวขนมาตายเวรตีแรงเลยพาหน้าดีแหละยาหน้าหมอ ပြီးတော့အဲဘာဝနာကတော့ရှင်ဘောမှာကိုသိတာဟုတ်လားဘာဝနာမပါရတော့မလေးကမှလည်းသိမလို့ကြာဘာဝနာကအားမလို့ရတော့မလေးကမှလည်းစိတ်တွေစိတ်တွေပဲလည်းမပါတော့တယ်မှာကြာတော့သိမတော်ရမယ်ရတယ်ဆိုရနေတာပဲမသိရတဲ့တွေရတယ်သိနေတာပဲမပူမရတဲ့တွေရတယ်ပူပါနေရတာပဲဒီတော့ဒီတော့ဒီတော့ဒီတော့ဟုတ်လားအဲ့ဒီဖြစ်တော့ဖြစ်တော့တရားရတယ်ဖြစ်တော့ဖြစ်တော့မရတဲ့ဖြစ်တော့ဖြစ်တော့ င်းမရတဲ့ပြတာပြတာအဲစိတ်မထားတာပါစိတ်မထားတာပါဆိုစိတ်မထားတဲ့စိတ်တွေကလည်းဘယ်လောက်ပြီးလဲလားမသိဘူးလားမသိလဲအမှန်တော့ရတယ်အဲဒီချက်ကိုတော့ပတ်တာတော့လိုက်နေတယ်နားပြီးတော့ဆက်ဆက်နေအဲ့ဒါတွေဒီလိုဒီလိုဒီလိုဒီလိုနော်စိတ်ထားတာကမတတ်တာမတတ်လို့မတတ်တာဟာမသိလို့ဒါမသိရလေဒါမသိလို့မသိတာဟာဘာကြောင့်လဲ ဖြစ်နိုင်တဲ့ပြည်နေလို့မရှိဘူးဟုတ်ကဲ့လားအဲဘာသာပြည်နေလို့မရှိတဲ့တော့ခဏအခြေခံတရားတရားအားပေးလို့ယုံကြည်မှုအားပေးလို့ဟုတ်တယ်လားဒါကြောင့်မလို့မိမိရဲ့စိတ်ကိုအများယုံကြည်မှုတရားတရားနဲ့ထောင်ပန်းထားရမယ်နော်တရားယုံကြည်မှုတရားယုံကြည်မှုတရားယုံကြည်မှုတရားနဲ့ထောင်ပန်းထားပြီးတော့ဒီလိုဒီလိုကအများကြီးပဲဘာသာနာပေါ်ပါလို့ဒီလိုကြည့်နေတယ် ဟုတ်လားဒီလိုမျိုးပဲဆန္ဒပါတဲ့လားဟုတ်ပါပဲဒါကြောင့်ဘုရားပြိဿဒီကနေ့တော်ပြီးစိတ်တရားဟုတ်လားစိတ်တရားလားစိတ်တရားလားစိတ်တရားဖြစ်တယ်နော်အဲ့တော့သုံးတရားတွေမှာကြားရတဲ့ဓမ္မဒါနာကုသိုလ်ပါတိရတဲ့ဒီလားကုသိုလ်ကိုးပါးဒီလားပဲမေတ္တာဒီလားကိုမေတ္တာကြောင့်ပါဒီလားမေတ္တာဒီလားကို အာဒီကရမေတ္တာဘာဝနာနဲ့တရားဥပဒနာဘာဝနာတွေဖြစ်ကြပွားများဖြစ်တာအားထုတ်ရတဲ့ကုသိုလ်ဒီကုသိုလ်ကုသိုလ်ကြောင့်မိမိတို့ဒီဆရာတော်ကငြိမ်းရငြိမ်းရအစဉ်အားအစဉ်မှန်ဖြစ်တဲ့ပဋိမာန်ဖြစ်တဲ့ယုံကြည်မှုတရားတရားအချိန်မှန်နဲ့ဖြစ်ကြပွားများဖြစ်တာအားထုတ်နိုင်တဲ့ဆရာတော်ကငြိမ်းရငြိမ်းရလို့ဒီနေ့တော့မြတ်မပြုနိုင်ရပါဘူး ပေါ်ခွင့်နဲ့ တာအကြောင်းပြုလုပ်ပြီးလို့ဖြစ်ပေါ်တဲ့အကျိုးတရားတွေဒါမှလားအာမေဟတာဆိုတာအကြောင်းပြုလို့မပေးလို့မပေးဘဲနဲ့သူ့အလိုအလျောက်သဘာဝအလိုအလျောက်ရှိနေတယ်အရှိတရားဒီကတည်းကအရှိတရားအမေဟတာကအရှိတရားဒါကအမေဟတာဆိုတာအမေဟတာကိုဒီရောင်းတိုင်း space ဟုတ်တယ်မလားဒါတော့ပဲ တဲ့ဘုရားဘုန်းကြီးမရတာကတောင်းဘူးပရိသတ်နာရတာကတနေ့ကဆံဝေးတာမှာဟုတ်လားဒီလိုမျိုးသိတရားဟောတာအရင်ကကစိတ်နဲ့စေတသိက်ကိုခွဲပြီးကြတယ်အာယုမတိယညာတွေကစေဟုတ်လားစိတ်ကအာယုသိရပြီးတော့အဲ့ဒီအာယုမှာလေခြင်းကစေတသိက်ဟုတ်လားစိတ်ဆိုတာ စေတသိက်စေတသာစေတသိက်စေတနာအာယုသိယမှာသိယမှာလေးပဲဒီတဲ့အပေါ်စေတဒေသနာမဟုတ်ဘူးစေတသိက်ကဒေသနာစေတသိက်ဆိုတာမဟုတ်ဘူးစေတသိက်ကသိက်ဆိုတာစေတလူကျနာမဟုတ်ဘူးစေတသိက်ကလူကျနာစေတတရားအထုတ်ကျနာမဟုတ်ဘူးစေတသိက်ကတရားအထုတ်ကျနာ เรื่องเทคนิคการเล่นลันที่อยู่ดีเลยอะไรอารามนาวิจารณาแลักษณะเซกเซกเซดีอารามนาวิจารณาแลักษณะอายุเที่อยู่เนี่ยตัวดีเนี่ยเสกที่อยู่เนี่ยเลยว่าอายุมันที่อยู่เนี่ยเลยหรืออายุไปเข้าอุตสาหกรรมอะไรบ้าง အတန်းဆိုအတန်းအာရုံပြုအစဲဆိုအစဲအစဲအာရုံမသိရောအနက်ဆိုအနက်အာရုံမသိရောရတာဆိုရတာအာရုံမသိရောလောက်အဲဒီရတာကောင်းတယ်မကောင်းဘူးခွဲကြတာစိတ်ကမဟုတ်ဘူးစေတသိက်ကအဲဒီအတန်းကောင်းတယ်မကောင်းဘူးခွဲကြတာစိတ်ကမဟုတ်ဘူးပြရတယ်စေတသိက်ကစေတသိက်ဆိုတာစိတ်နဲ့ပြောပြီးဖြစ်ပေါ်တဲ့တရားတွေအဲ့ဒါမလားစိတ်ဖြစ်လိုက်တာနဲ့တူလဲတခါလဲဖြစ်လာ ဒီလိုတရားနဲ့ဖြစ်လာတယ်။အဲဒါမှလည်းစိတ်နဲ့ပေါ်ဖြစ်တဲ့စိတ်ပေါ်တွေစိတ်နဲ့ပေါ်ဖြစ်တဲ့ပေါ်တွေကိုသိကြတယ်။စိတ်ကအမြဲတမ်းမကွေးမကွာစိတ်ဖြစ်တိုင်းဖြစ်တိုင်းအမြဲတိုးပြီးဖြစ်တဲ့ဒီလိုနဲ့ဆက်နေကြတယ်။ဒါလည်း ကင်းရှင်းမယ်ဒါစိတ်ဟာအာရုံနဲ့ကောင်းမကောင်းကိုမဆုံးဖြတ်တဲ့အတွက်မဆုံးဖြတ်နိုင်တဲ့အာရုံမှသိရုံနဲ့လည်းသိရတဲ့အတွက်မကောင်းတဲ့အာရုံကြောင့်စိတ်ကမဲအောင်ကောင်းတဲ့အာရုံကြောင့်စိတ်ကဖြူရဲသွားအဲ့ဒါမလားဘာကြောင့်စိတ်ကမကောင်းတဲ့အာရုံကြောင့်မမဲပြီးတော့ကောင်းတဲ့အာရုံကြောင့်မဖြူတော့ ဒီမှာကောင်းကောင်းကိုသုံးပြတတ်တဲ့သဘောရှိလို့ဘာလို့ရှိတယ်လဲသိရောတယ်အစကအစမှန်သိရောတယ်အတန်ကအတန်မှန်သိရောတယ်အနတ်ကအနတ်မှန်သိရောတယ်ဒါလို့ပဲအဲဒါစိတ်ဟာအမြဲတည်းရေနဲ့တူတယ် မခံစားလို့ခံစားတာကဝေဒနာဆိုတဲ့ပဲဟုတ်လားခံစားတာဝေဒနာဆိုတဲ့ပဲကောင်းအာရုံကောင်းတယ်လို့ခံစားမိရင်လူကျင်တတ်တဲ့မြတ်တဲ့စိတ်ဆိုးဝင်လာရောဆိုးအာရုံဆိုးတယ်လို့ဆိုပြမိရင်ခံစားမိရင်မမမြဲတဲ့ဒေါသဒေါမနတာဝင်လာတာအဲ့ဒါစိတ်ကတော့ ဆက်ရဆောင်ရတဲ့လိုမရှိပါနဲ့အာယုံနဲ့သိရတဲ့ဘောရှိတဲ့အတွက်ငါဖြူစင်းနေတယ်ဒီတော့ဘယ်မှာအင်းစက်ဒီတတ်တာကရာပြိုးပြိုးပြဲတောက်ပြန်လည်းရှိသည်ကိုသိရုံနဲ့ဘောလေးကိုသိရုံလေးပဲအားနဲ့အားနိုင်တယ်ဆိုလို့ရှိရင် ่ขึ้นมาแล้วบางเงินเยอะได้เงินบางเงินเสียเงินเยอะมาแต่งมาไอ้แต่ถึงฮะเส้นเยอะนี่แหละเส้นเยอะนี่เราแหละตั้งแตะเนื้อจนถึงลายตัวผ่านถ้าเราจะทำว่าเออจะไปมองว่าได้ละเส้นไปได้อะคุณดูแลมันเล่นเนี่ยเอาคุณดูแลมันเล่นเลยนี่เล่นมันเล่นเงินอี่ไปหาที่เล่นที่อันนี้ได้เลยตัวผ่านไม่ผ่านเลยเอาเยอะ တရားထားရလားကုသိုလ်ဖြစ်ရာအာရုံကိုလည်းမပြုပဲအကုသိုလ်ဖြစ်ရာအာရုံကိုလည်းမပြုပဲစိတ်ကလေးဒီတိုင်းထားရရဟုတ်မရပါဘူးတဲ့ရရင်တော့ပြန်ဟုတ်တာပဲနော်ရရင်တော့ပြန်ဟုတ်တာပဲအဲ့ဒီဘက်ကဘာသိကြရတယ်လို့ဆိုတော့ ဒီလိုပဲဒီလိုပုပ္ပတိလေးပါလို့ခေါ်တယ်လောဘဒေါသမောဟမာနအိတ်တာမစ္စရိယခိနာမေတ္တာပုဒ္ဒါအာရုဒ္ဒါအနတ္တပဒီဟာလေလောဘဆိုတာလူကျင်တာဒေါသဆိုတာစိတ်ပုစိတ်ပြတာမာနဆိုတာထောင်လွှားတက်ကြတာမောဟဆိုတာမသိတာတွေးဝေတာမသိတာနော်တွေးဝေတယ်လို့ပတ်သက်ပြန်တော့စိတ်ဒီမသိကြဘူး မသိဘူးလို့ဘာသာပြန်ပါဒါကြောင့်မလို့မနောက်တိုင်းကမောဟဘာသာပြန်လို့ဆို ignorance လို့ပြန်ရတာများတယ်ဒါကတရားမှာ delusion လို့ပြန်တယ် delusion လို့ပြန်တော့တွေ့ရတဲ့တရားတိတ်တွေနဲ့တော့တိုက်တယ်ဒါပေမဲ့ delusion ဆိုတာမကောင်း ignorance ပါတယ်ဘာသာတော့ကောင်းတယ်ဘုန်းကြီးရဲ့ library ထဲမှာ ignorance ကိုပြတာဆက်ရှိတယ် ignorance dictionary ဆိုတာရှိတယ်အဲ့ဒါမနေ့ကတရားတရားကလာတော့ ဆက်ပြီးတော့တောင်းတင်နဲ့တောင်းပြီးကြည့်တော့ဆရာတော်ကလည်းဒီမှာ ignorance dictionary ဆိုတာတွေ့ရတယ်ဗျာတော့သူကမောဟအကြောင်းရေးထားတာပါလားတဲ့ဘူးလို့ ignorance dictionary ဆိုတာသိပ္ပံပညာဆရာတွေဒါတွေကိုသိတယ်နဲ့သိရရှိတယ်ဒါတွေမလို့မသိနိုင်ဘူးအဲ့ဒီသူတို့မသိနိုင်တဲ့ သိရမယ့်အချက်တွေကိုရေးထားတာလို့ဒါကြောင့် ignorance dictionary လို့ပြောတာ။ဒါကမောဟကို ignorance လို့ဘာသာပြန်လာလို့ဒါတွေ့ရတာ။ဒါကြောင့်ဟုတ်တယ် ignorance dictionary ကြတယ်သူကမောဟ dictionary မောဟပိတ်တာအောင်မယ်။မောဟပိတ်တယ်လို့အောင်မယ်။မောဟပိတ်တယ်ရေဘယ်ပုံနိုင်မှာပုံနိုင်မှာမသိတာတွေအများကြီးမဟုတ်လားမသိတာတွေအများကြီး မြတ်စွာဘုရားကဘုရားနေတခါကမင်းကြားဘူးတဲ့နခနခသိခာလို့မှာရဲ့အဲမဟုတ်ပါဘူးဒီကနခတော့မှနေတယ်နေကြီးနေပေါင်းလေးယူပြီးတော့လက်ထဲထည့်ပြီးတော့ဘုရားနေတယ် များသူတို့ကိုဟောပြောတယ်တရားဟာဒီလက်ထဲကညီမောဟောပဲရှိသေးတယ်တဲ့မဟောတဲ့ထားရတာတွေဟာဒီမဟာပထဝီနေကြီးတော့ရှိတယ်တဲ့ဘုရားဟောမှသိတာမလားမဟောတော့မသိဘူးဒီတော့ဘုရားဟောလို့သင်တို့သိရတဲ့တရားတွေဟာဒီလက်ထဲထည့်ထားတဲ့ညီမောဟောပဲရှိသေးတယ်တဲ့ဘုရားမဟောလို့သင်တို့မသိတဲ့တရားတွေဟာမသိတာတွေလားကဘာမြေကြီးလောက်ရှိတယ်ဆိုတော့မောဟအပိဋ္ဌံပြုလုပ်လိုက်ရင်ဘယ်နဲ့နေလဲ တကယ်တက်ပုတ်တဲ့ဘဝပေါ့နော်။ဒါမှအကြီးဆုံးပါကြီးဖြစ်ပါလား။ဒါမောဟဆိုတာမသိတာသူဘာလို့သွားပါလဲပြန်လိုက်ရင်သိမသိကြဘူး။အဲကြောင့်မောဟမသိတာမာနထောင်ရတကြတာသိတာမနာလိုတာမေတ္တရာနှမျောတွန့်လိုတာဝန်လိုတာ မမျောတဲ့တရားကိုဆိုတာဒိဋ္ဌိအသိဉာဏ်မှားတာအယူမှားတာဝိသိကိစ္စယုံမှားတာသံဃာ